ဒီကမြင်ကောင်းစိတ်ကောင်းမြင်ကောင်းမြင်ကောင်းတာအကောင်းဆုံးလေးမျိုးပေါ့လေသူရဲ့အထက်ကိုတရုပ်တွေထုတ်ဖို့ဆိုပြောတော့ပါလေမြင်ကောင်းစိတ်ကောင်းနဲ့မြင်ကောင်းအထူးသဖြင့်မြင်ကောင်းဖြစ်ပုံလေးတွေ အထောက်အထားတွေလုံလုံလောက်လောက်နဲ့စပြီးတော့ပြောတော့ပါတယ်ဒီကောင်းကတော့ဥပ္ပခါဆိုဥပ္ပခါဆိုတာပက်ပြဆိုရှိတာဟုတ်ပဲလည်းမလားကြီးပဲလည်းမလားအလေကောင်ကမမခိုင်ခိုင်ခန့်ခန့်ယက်တည်တဲ့သဘောပေါ့ ဆွဲမလိုက်တဲ့သဘောမနကောင်းပါလေတော့လောကမှာလည်းပဲကိုယ်ပဲလိုက်မလိုက်ကြည့်ရလို့ပဲမလိုက်တဲ့ပုဂ္ဂိုလ်နိုင်ငံတွေကိုအခြားခြားပုဂ္ဂိုလ်တွေကအခြားခြားနိုင်ငံတွေကအေးစားကြပါတယ်ဖြောက်ဆင်းတဲ့သဘောကိုသူကတော့ပဲလိုက်တယ်ဆိုလို့ရှိရင်ကောက်ကောက်ကွေ့ကွေ့ရိုးသားမှုတွေပေါ်လာတာပဲ ဒီလိုကုန်ကြီးရှိတာတော့မယုံတော့လို့ရှိရင်ကိုယ်အိမ်လူအိမ်သားကအစကိုယ်ပေါ်မယုံကြည်တော့ဘူးဝန်ကြီးရမယုံကြည်မှုမျိုးကတော့အဲ့ဒီပုဂ္ဂိုလ်ရဲ့ရှင်းစာရိတ္တတွေမသိရသေးလို့ရှိရင်တော့အထင်ကြီးကြီးပါပါဘူးရှင်းစာရိတ္တတွေသိရပြီဘယ်လက်တဲ့သဘောမယုံဆောင်တဲ့သဘော အဲ့ဒါကြီးရှိပြီဆိုလို့ရှိရင်တော့ဘယ်သူမှပေါင်းသိဆက်ဆံရေးလုပ်ကြမှာမဟုတ်ဘူးလူတိုင်းဝကြီးရဲ့အပြစ်ပဲပေါ့လေအဆုံးပြစ်ခံရမှာသာကြည့်ကြပါတော့သို့သောလောကကြီးကတော့လိန်တော့လိန်နေတာပဲလူရလည်းလိန်တာပဲကိုယ့်ကိုယ်လည်းပြန်လိန်တာအလိန် လွန်မှုတဲ့လောကကြီးပဲကောက်ကြည့်မှုလွန်မှုတဲ့လောကကြီးပဲတော့တကောက်တော့မစားတော့စားကောက်ကြည့်ပြီဆိုလို့ရှိရင်ဝိစီရဲ့ယုံကြည်မှုမခံရတော့ဒီရဲ့အကြောင်းရယ်ဆိုလို့ရှိရင်ဝိစီရဲ့အကူကြီးရတော့မစားတော့ဘူးဟင်းတီးပြီးဖြစ်တော့တာပဲအကူကြီးရလို့ရှိရင်တီးပြီးဆင်းရတာပဲ အဲဒီခါကျတော့မဟုတ်တာကြီးကြံဖန်ပြီးတော့ပို့ပြီးတော့ရှိစားလေးတက်ပြီးပြတ်သွားတယ်။ချက်ချင်းလာကောင်းတယ်၊တိမတာကောင်းတယ်။ရိုးရိုးသဘောမျိုးနဲ့မိမိရဲ့စိတ်ဓာတ်ဖြောင့်ချင်းအောင်လုပ်ဖို့ဆိုတာတော်တော်မလွယ်တာပါပဲ။ဒီတော့စိတ်ဓာတ်ကိုလွှတ်တဲ့အားတွေ မှန်ကန်တဲ့နည်းနဲ့ဖြည့်ဆောင်ပေးပါမှလိုအပ်တဲ့တကယ်လိုအပ်တဲ့စိတ်ပိုင်းဆိုင်ရာအားကြီးပြည်လာပြီဆိုလို့ရှိရင်အလိုလိုပဲငြိမ်ကောင်းဆိုတာဖြစ်လာတော့ပါပဲတကယ်ဆိုတာရှုနိုင်တဲ့တိမတ်တဲ့ကိုယ်ကြီးပေါ်လေရလာတော့ပါပဲအမှန်ကောင်းပါလေဒီက အဲဒီလိုဂုဏ်ကြီးမျိုးကိုတော့ဟောဒီတိစ္ဆန်တရားကအပြည့်ပေးပါတယ်အဲဒီဆိုရင်တတိရှိတဲ့တိစ္ဆန်တရားကိုဗုဒ္ဓပဘဝတာဆိုတာပေါ့လေမတရားတွေကိုကိုယ်တိုင်သိဒီလိုပါလို့လည်းပဲသိသိတော်မူတဲ့မြတ်စွာဘုရားကညစ်ဖြာခံလာတာတဲ့တရားတော်ရဲ့ကိုယ်ယူသိလို့ရှိရင် ဒီတရားကိုဖော်ထုတ်တော်မူတဲ့မြတ်စွာဘုရားပါလေတရားမှန်ရဲ့မြစ်ဖြာခံရပါလေပပဝသဘောဖန်တဲ့ပုဂ္ဂိုလ်ရတော့ယုံကြည်လာတာပါဘယ်လိုအချင်းယုံကြည်ခံလို့ကိုယ့်အကူယုံကြည်လာတာပါဒီမှာအဲဒီလိုဖြစ်တော့ဆိုပြီးတော့အခုဒီလိုသာသာပါဝင်လာကိုယ်ဆောင်တရား၄ပါးတွေက ဗုဒ္ဓရဲ့ဂုဏ်ကြီးတွေကိုပုဂ္ဂိုလ်ကြီးရာမဖွဲ့ကျင်တာနဲ့မလို့သူခေါ်ထားတဲ့တရားရဲ့ဂုဏ်ကြီးတွေကိုယ်တို့လေ့လာကြည့်ရှိသမျှသာဓုနဲ့လက်တွေ့နဲ့ပေါင်းစပ်ပြီးတော့ပေါ့လေထုတ်ဖော်ပြရပါတယ်ဒီလည်းပဲအဲ့ဒီဉာဏ်ကောင်းဂုဏ်ကြီးကိုပဲဆက်လက်ပြီးတော့ဖော်ထုတ်ရအောင်ပါ တချို့အယူဝါဒတွေဆိုရင်ဘာသာရေးအထွတ်ထိပ်လို့ယူဆပြီးတော့ယုံကြည်ကိုးကွယ်ခံပုဂ္ဂိုလ်ရောပေါ့လေသူကိုယုံကြည်တဲ့ပုဂ္ဂိုလ်ယုံကြည်တဲ့ပုဂ္ဂိုလ်ဒီပေါ်မှာသုံးတဲ့အသုံးနှုန်းလေးတွေရှိပါတယ်။နောက်ကိုယုံကြည်ယုံကြည်ရင်ကောင်းကင်ဘုံတင်တာ။ မယုံကြည်ရင်ငရဲချမယ်ဆိုတော့လေ။လက်ကျင့်တဲ့စကားနဲ့ချိန်ချုပ်တဲ့စကားမပေါ့ဘူး။သက်တော်ဆရာလည်းကောင်းကင်ဘုံတင်မပေးနိုင်ဘူး။ဘုန်းကြီးတို့ဗုဒ္ဓကတော့ငရဲလည်းပဲဒီကိုယ်ကလည်းဆွဲမဆနိုင်ဘူး။စေပိုင်းရောက်ကြောင်းတရားတွေကဒါတွေဒါတွေရှိတယ်။သုတိတာကြီးကဆွဲအားကလွတ်အောင်လို့ သီလသမာဓိပညာစိတ်တက္ကရာရှိတယ်ဆရာဆရာတိတ်ကလေးကျင့်လို့ရှိရင်လူကျုစော်ရတဲ့ကိဋ္တာဆွဲကလွတ်တယ်။ကုရတတိသမာဓိခေါ်တဲ့သမာဓိတိတ်ကလေးကျင့်လို့ရှိရင်ပရိယုထာနဲ့ကိဋ္တာကြီးဆွဲကလွတ်တယ်။ဝိဒနာပညာမဲ့ပညာတွေရလို့ရှိရင်ယောဂိဋ္တာတွေကိုအားလျော်နှိမ်နှင်းပြီးတော့ နောက်ဆုံးအပြတ်ရှင်းနေတယ်ဆိုတော့ကျင့်သုံးရမယ့်တရားရဲ့အကုန်ကြီးတွေတော့ဒါတော့ပေါ်ပြတယ်အဲဒီလမ်းစဉ်တိုင်းလိုက်နိုင်ရင်အထက်ရောက်ပါပဲထက်ရောက်တယ်ဆိုတော့ဘဝတွေဥစားပြီးခေါ်တာမဟုတ်ပါဘူးရင်းချမ်းရေးပေါ့လေတရားဖြင့်လုံရောက်ရေးဝိမု ക്തി ဆိုတာပေါ့လေလုံရောက်ရေးလို့လတ်လတ်ရှိတာ တင့်တော်တဲ့လမ်းစဉ်မသိရဘူးဆိုလို့ရှိရင်ကိလေသာရဲ့အချုပ်ချေရတော့အများအားခံရတော့ကြုံရတဲ့အာရုံတွေနဲ့ဆက်ပြီးတော့ဘာမှထိမ့်သိမ်းဆောင်ကြည့်မှုလည်းမရှိတတိလည်းမရှိအတိလည်းမရှိဘူးဆိုရင်တော့ကိလေသာကြီးကဆွဲချနေတော့သူက gravitate ဟောတယ် gravitation ဆိုတာတော့ကဘာကြီးရဲ့ဆွဲက ဆရာဝတ္ထုတွေမလွတ်သလိုပဲကဘာကြီးကြီးပေါ်မှာပြန်ကျနေတယ်ပေါ့။ဒီတော့ဆွဲရဆွဲရတွေလွတ်အောင်မရုပ်ကလည်းသေးဘူးဆိုရင်ကိလေသာဆွဲရပြန်ကျနေတာ။ရုံနိုင်ရင်ရုံနိုင်သလားအထက်ရောက်သွားတာပဲ။နာဒီတော့လိုက်လာမဲ့လမ်းကျင်နဲ့ရှောင်ရမဲ့လမ်းကျင်ပေါ့လေဒါပဲမြတ်စွာဘုရားအမရှိပါလား ကိုယ်တိုင်လည်းပဲအထက်ရှင်ပေးနိုင်အောက်ကိုလည်းပဲသူကကိုယ်တိုင်လည်းမချနိုင်သွားပါမကြဘူးကွာဒါအမှန်တင်ရှားပါတယ်အဲကိုယ်တိုင်ဒီသာလွတ်အောင်ရုပ်ကန်တာပဲလုံးဝလွတ်သွားတာပဲဣတိသာဆိုရအရှင်းရှိတော့ကိုယ်တိုင်အထုတ်ပြီးတော့ကိုယ်တိုင်တွေ့ထားတဲ့တရားတွေသမိုင်းနောက်ခံနဲ့ကြည့်မယ်ဆိုလို့ရှိရင် ဘုရားမြတ်စွာဟာလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်လောက်ကအခုလီဖောခေါ်တဲ့နိုင်ငံလေးရပါတယ်ကပိလဝတ္ထုဆိုပါတယ်အဲ့ဒီမြို့သကိယအနွယ်ကဖြစ်ထွန်းလာတာအနွယ်ဆက်နေလက်ထင်ရှားတယ်ပြီးတော့ဘုရားအစစ်စစ်လည်းပဲပါရမီတွေဖြည့်လာပြီးတော့နောက်ဆုံးဘုရားမှာကိုယ်တိုင်တရားကြီးရှာလို့ ကျမ်းလာတဲ့ကိရိတာတွေအပြတ်ရှင်းနိုင်တဲ့အကျင့်မှန်လေးကိုမိစ္ဆာပရိပဒါရှင်းနိုင်ကိုယ်တိုင်တွေ့တာကိုယ်တိုင်တွေ့ပြီးတော့မိမိတွေ့တဲ့တရားတွေကိုယုံကြည်ရှိကကိုယ်ဝယ်တဲ့ပုဂ္ဂိုလ်တွေကိုလမ်းမှားတွေညွှန်ကြားပြီးတော့လမ်းမှားတွေဟန်တာတာပါလေအဲ့ဒီတိုင်ရှင်းသုံးတဲ့ပုဂ္ဂိုလ်ကလမ်းမှားလိုက်တော့ စခန်းမှာစိုက်တယ်လို့လောင်းမှမလိုက်တော့စခန်းမှာလည်းမစိုက်တော့ဘူးအဲ့ဒါလို့သမိုင်းနောက်ခံလည်းပဲရှိတဲ့ဗုဒ္ဓပါအဲ့ဒီဗုဒ္ဓကိုသိရှိနားလည်တဲ့ပုဂ္ဂိုလ်တွေကကိုယ်ပိုင်အတိညာညာကိုယ်ဝေရတာမုဒ္ဒပတ္တနာမဟုတ်ဘူးမုဒ္ဒပတ္တနာဆိုတာ မိုက်မကံကအရန်ယုံကြည်ကြတာမဟုတ်ဘူးအတိမကံမပါဘဲနဲ့မိုက်မကံယုံကြည်ရဆိုတာအချီးကြီးပဲတော့မုဒ္ဒပသနာလို့ခေါ်ပါတယ်အချီးကြီးလို့တာတဲ့အဲ့ဒါမျိုးမဖြစ်နိုင်ဘူးနောက်လို့ပုဂ္ဂိုလ်ရေးရပေါ်မှာယုံကြည်မှုအားလည်းတဲ့ပုဂ္ဂိုလ်များကိုသူကျင့်သုံးခဲ့တဲ့တရားသူဟောကြားတဲ့တရားရဲ့ဂုဏ်ရည်ကို ပေါ်ပြလို့ရိုးသားတာနဲ့စဉ်းစားဆင်ခြင်တတ်တဲ့ပုဂ္ဂိုလ်ကြီးဆိုလို့ရှိရင်တော့ဒီလောက်ဆိုလို့ရှိရင်နားလည်တော့ပါပြီဒီမနာထင်ရှားပါတယ်ဆိုတော့တောင်ဝင်လို့ပြောပြီးပြောတဲ့ဟာလေးရတော့ဒီနေ့တော့ဆက်တော့ပြောရအောင်ပါပါဒီဒီမှာပြိပ္ပဒါဆိုတဲ့စကားလေးခုနသုံးတော့ပါလေ ပစ္စည်းမဆိုတာအလဲအလတ်ပฏิပဒါဆိုတာကတကယ်ရင်းချမ်းစုချမ်းသာအစီရဖို့ရာအရှင်လမ်းရှင်ပေါ့အလဲလက်ချတဲ့အရှင်လမ်းရှင်ဒီအိဗေရပါတော့ဟိုရှိရှိရတဲ့တချို့ပုဂ္ဂိုလ်များလောကနိဗ္ဗာန်ဆိုတာပေါ့ဟွန်း ကိုကြိုက်တဲ့မြင်ကွင်းလေးတွေစိုက်လို့ကြည့်။ဒါလေးတွေနားထောင်။ကိုကြိုက်တဲ့အနာလေးရှုကိုကြိုက်တဲ့အကြတာတွေစ။ကိုကြိုက်တဲ့အထီးတွေထိတွေ့။ဒါဟာလည်းရင်းနှိပ်ပါမယ်ချမ်းသာပဲတဲ့သူကလည်း။တချို့တော့ဒါတွေဟာလောဘဖြစ်တဲ့လမ်းစဉ်ပဲ။တာယာတက်မှုတွေရှိတာပဲ။တာယာတက်မှုမရှိပါမှ သူတို့တကယ်ချမ်းသာရမယ်ဆိုပြီးတော့သာသနာ့စာမစာဝတ်တင်တဲ့ဟိုမောအပွေးမြတ်တော်လည်းမနေဒီတော့မြတ်တော်လည်းပဲအနာမယူအလွန်အကျွံပေါ့လေပဲကျင့်တာတွေပေါ့လေဒီပူကြီးထဲမှာအပေါ်လည်းပူပေးရတဲ့မီးရလေး လေးပဲလေးတကမိတွေဖိုထားသေးတယ်ပူတိုက်ကျင်တာလို့ကိုတုံးလုံးကျင်တာစသည်ပေါ့အေးရကားကြီးတဲ့စိတ်စိမ်ကစသည်တုံလို့ပေါ့လေသူတို့ကောင်ကအိပ်ကြတာပုံမင်းဆိုင်ပြီးတော့ကျင်တာဒီကိန်းကိုတွဲလောင်းကြီးရောက်လို့ခေါ်ပြီးတော့ကျင်တာစသည်ရိုးစုံလို့ပေါ့လေတော့အဲ့ဒါကိုပြင်မောင်းရှိခဲ့တယ်ကိုစီးရဲနေမှာ တဏှာကမပေါ်မှာပါဆိုတာကိုလည်းဒီလိုပေါ့မြတ်စွာဘုရားကိုယ်တိုင်လည်းပဲသက်တော်29နှစ်တိုင်တိုင်ပေါ့လေအဲ့ဒီသဘောမျိုးတမင်လိုက်တာတော့မဟုတ်ပါဘူးမကင်းကောင်းတဲ့အနေနဲ့လူကံကုန်ဆန်းတာတွေနဲ့နေခဲ့တော့ဘာမှမဖြစ်ဘူးတော့ထွက်ပြီးတော့6နှစ်လောက်လုံးပြန်မစွာရှင်းလား ဒီလူနည်းနည်းရှင်းတာပဲတမဒါလည်းတရားလူမရဘူးအဲတော့အဆုံးနှစ်သွယ်လုံးပေါ်လေးလည်းကြဗတရားသူမှမရတော့စာရည်ပြန်လက်ခံပြီးတော့မြတ်စွာဘုရားဒီသတိသဘာဝနာတရားတွေရှင်းတာပဲဒီတိုင်းမှရှိသတိကျဆောင်းဖို့ဆင်ထားကြတာပေါ့နော်ရှင်းတော့ဒီထဲမှာ မှတ်ကလေးတွေဖြစ်နေပြီဆိုလို့ရှိရင်အတီလေးတွေဖြစ်နေပြီဆိုလို့ရှိရင်အခုလိုငင်ကောင်းအပိုင်ရောက်လာပြီဆိုလို့ရှိရင်ကျုံရတဲ့နေရာကြားနာစာထိရတိရတဲ့တော်၆ပါးဖြစ်သမျှအာယုံတွေပေါ့။ဒါတော့ပဲအိဋ္ဌလူရင်ပွဲရာသာယာပွဲဖြစ်တယ်မလို့သာယာမှုဖြစ်တော့ဘူး။ ကျုံ့တရားတွေအဖြစ်အပျက်တဘာဝလက္ခဏာရဲ့အဖြစ်အပျက်ကိုဒါပဲကြည့်နေနေတာပဲဒီနည်းနဲ့ပဲတဏှာဖြစ်ကြောင်းလမ်းစေပေါ့လေအဲဒါကလွတ်သွားတယ်ဒီလိုမြတ်စွာဘုရားဟာသတိနဲ့သာစားတယ်ဘုဒ္ဓနဲ့ဝဝတ်တယ်အရိယဘုရားတာအောင်လမ်းဆောင်လိုက်ထိုင်လိုက်သက္ကရကအနာယူလိုက်လုပ်တယ်အပူရည်မြတ်တာအောင်နေတယ် ဒီတော့ခန္ဓာကိုယ်ပင်မရှိရအောင်လည်းအလုပ်ရမရောက်တော့ဘူးအဲ့ဒီအတ္တကလူကယောဂလမ်းစဉ်ကိုလည်းပဲရှောင်ပြီးတော့ဖြစ်သွားတာဆက်လက်ကောင်းတော့ဟွန်းဘုရားရှိခိုးကဆိုလို့ရှိရင်ဒါပဲ၃ဆောင်၃ဆောင်ပါလိမ့်ဒါဝယ်ဝယ်၃ဆောင်ဝယ်ဝယ်၃ဆောင်နဲ့ဒီရဝယ်၃ဆောင်၃ဆောင် အဲဒီလိုတုံးဆောင်တဲ့အခါမျိုးမှာလည်းပဲဖြစ်တိုင်းမှရှိပြည်ကျူစောင့်ဖို့ဆင်ထားဆိုတဲ့အတိုင်းအမြဲတမ်းရှိမှနေတော့ဥရတတိဓမ္မကြီးတွေဖြစ်နေရင်ခံစားရတဲ့အာရုံနဲ့စပြီးတော့တဏှာလည်းဖြစ်တော့ယုံနာပိုင်းခြားခြင်းကအစအစစ်စစ်ညာလေးတွေဖြစ်နေတော့မတိဘူးအဝိဇ္ဇာလည်းဖြစ်တော့ ဒီနည်းနဲ့တော့မသိရင်တွေ့ဆိုတော့သိရင်ပြဲဆိုတော့ဖြစ်သွားတာပဲအဲ့ဒါမှမရှိမှပရိသတ်လမ်းစဉ်ခေါ်ပါတယ်ဝိပဿနာဉာဏ်ဤဖြစ်တယ်ဆိုတဲ့ကောကမရှိမှပရိသတ်လမ်းကြောင်းကိုရောက်လာပြီအခုယောဂီတွေဖြစ်တိုင်းမှရှိပရိသတ်သုံးဖို့ထင်ထားတဲ့အတိုင်းပထမတော့ရိုးရိုးပေါ်ပြီးပေါင်းနေပိနေထိုင်နေကြည့်တယ်၊ကိုယ်ရယ်စမ်းနေစောင်းနေခဲ့တယ်။ ကြွတယ်လှမ်းတယ်ချတယ်ဆိုပြည့်ရတည်ပါနေတော့နှုံမှတ်ပါများတဲ့ခါကျတော့ပြည့်ရတည်တစ်ဖြည်းဖြည်းပါပြီးတော့ဗောလေသဘာဝတက်တက်ပြီးပြီးတော့အဲဒီငါညမဲတော့ရောက်ပြီဆိုလို့ရှိရင်ပုံသဏ္ဍာန်ပြည့်ရဆိုတိတ္တပြည့်ရခေါ်တဲ့အမည်အမည်တွေတက်တက်ပြီးတော့မှတ်ရတာဗောလေအဲ့ဒါတွေလွတ်တော်တာပဲရှိစရာအရင်ကလည်းရုပ်နာတရားတွေရှိတိတာလည်းပဲနံတရားတွေ ဒါတွေနဲ့သွားနေတာပဲပထမစစ်စစ်တွေတော့အဲဒီကကြတော့ရှုစရာအာယုံတက်ပြစ်သွားတာလည်းမဟုတ်ဘူးရှုတိတဲ့စိတ်ကလေးပါရောရောပြီးတော့ပြစ်သွားတာဝိပဿနာပฏิဝဒနာဆိုတာပေါ့မူလအာယုံရဲ့တဘာဝလက္ခဏာလည်းသိပြီးတော့တဏှာလက္ခဏာပြည့်ပြည့်သွားတာသိတယ်။သုံးဖို့အမျက်ရှိတဲ့သဘောပဲဆိုတာဒါလေးသိတယ်။ ရှိတည်တဲ့နံတရားဥပဒနာလေးစိတ်ထုတ်ပါကလေးစိတ်ကလေးအဲ့ဒါလေးဖြစ်ဖြစ်ပေါ်တော့တွေ့တယ်ဒါပฏิဥပဒနာခေါ်တယ်အဲ့ဒီကိစ္စခါကျတော့သိရှင်းလာတယ်နိစ္စလက္ခဏာကောင်းတဲ့ရောက်တော့လေဆိုပါတော့အဲ့ဒီပိုင်းရောက်သွားတာအဲကောကငြိမ်ကောင်းပိုင်းရောက်သွားပြီလို့ရှင်းတော့အထူးရောက်ကြအောင်ရှိတော့ဘုရားဒါကမှတကယ်မရှိမှပြိပဒါပေါ့တရားစရာအာရုံနဲ့ကြုံဆုံးပြီမယ်လို့ အမအတိလေးကအများရန်ပါပါနေတာကိုသတ္တောသံပါဇာနောအမတိကြီးအများပါနေတော့ကာယတမေဆန္ဒတွေ့တဲ့တာတောင်းမှုဖြစ်မုန်းကြတဲ့တွေ့လို့ရှိရင်မုန်းမှုဒေါသမဖြစ်ဥပက္ခကဝိရတိဆိုတာပေါ့လေတရားဆိုတာရှိတာတဲ့တတိပညာကအများရန်ပါနေတော့ဒီမှာအဲ့ဒီခါကြားလို့ရှိရင်တော့တရားရှာအောင်လည်းတော့မตายဘူးဆိုရင် ကမ္မသုခာတိကနေယောဂလမ်းစဉ်လိုက်တာမဟုတ်တော့ဘူးအဲ့ဒါလည်းမပေါ်တော့ဘူးဒီမှာဆင်းရဲဆိုလည်းကြည့်နေတာလည်းမဟုတ်ဘူးသုံးသိတဲ့စာစာနဲ့အဝတ်တွေအရိယာဘုရားတော်အပွေရတော်လည်းနေတယ်ဆိုတော့အတ္တကိရိယာလမ်းစဉ်လိုက်ရတယ်မရောက်တော့အဲ့ဒီအဆုံးအလည်းလွတ်သွားတယ်ဟောသုံးဆောင်တဲ့ကြည်စုဟောလည်းတတိယအမြဲတမ်းကသိသိနေတော့ သတ္တသံပါကြတော့ဆိုတဲ့အတိုင်းအဲဒီတော့လမ်းစီဟာတခါတော့ဖြောင်းချူပြီးတော့နေတော့တာပဲဒီမှာအဲဒီလိုအနေထားကြီးရောက်တဲ့ဟာမျိုးကမြေကြီးမှာပြိပဒါဖြစ်တယ်ဆိုတော့ဥပဒနာဖြစ်မှာဥပဒနာဖြစ်တယ်ဆိုတော့အဲဒါမှတ်ကြမှတ်ထားကြဖို့ပါပဲအနောက်တိုင်းကတော့မစ်တရဝေးပြောကြတာပါပဲသူတို့မစ်တရဝေးကဘယ်လိုဟာလဲတော့မသိဘူးဒါကမှလက်တွေ့ကြတဲ့မစ်တရဝေးပါပဲ ဒါကိုပို့ပြီးတော့ဖြေရှားအောင်ဆိုတော့ပြောရမယ်ဆိုရင်ကိုယ်တွေကကြောင်းကျိုးတဲ့ရှုခွင့်အောင်တွေပေါ်တိုင်းပေါ်တိုင်းအခုလိုတိပ္ပံလေးရချိန်လာကဆရာဆက်ပြီးတော့ဆောင်ရွက်စွာရှုလို့ရှိရရှိရအောင်လေးတော့မှာစိတ်စိတ်ကြပြီးတော့အမှန်တန်ကြည့်ကြည့်သွားရင်ပမိတ်ဆရာဆရာကြည့်ကြည့်သွားရင် ဒီထဲမှာတက်ခွဲကြည့်တဲ့အခါမှာပိုင်စုကြီးကမဲ့သွားပါနိဗ္ဗာန်တော်ရလမ်းကြောင်းတချို့ကမဲ့ငါးမျိုးထွက်လာပါတယ်ထွက်လာပုံကတော့ပေါ်လာတဲ့အာယုံပေါ်ပေါ်ချင်းပေါ်လိဆုံးရစွာမှတ်နေအောင်ဘုရားအာသိတ်ဝိရိယ30နဲ့အာသိတ်ရ မလျှော့ဘူးအဲဒါပြီးတော့မှတော့တွန်းအားကောင်းနေပြီဆိုလို့ရှိရင်အဲ့ဒီရှုခွက်အာယုံမှာတတိယကတ်သွားတယ်တတိလေးဖြစ်သွားတယ်အားစိတ်သေးတယ်လို့တတိယလည်းဖြစ်တာပဲဝိရိယတစ်ချိန်ဖြစ်ရင်တတိယတစ်ချိန်ဖြစ်တာပဲဝိရိယကတမင်းတော့အဲ့ဒီမှာစိုက်ကြတယ်လို့ရှိရင်တမင်းမှာစက်ကမောင်း60ဆိုတော့အချိန်မောင်း60တတိယ ကိုကြီးကဖြစ်တယ်လို့ပေါ့လေတတိယလည်းအဲ့ဒီလိုလိုက်ဖြစ်တာအာယုမစိတ်ကပ်ပြီးတော့တီမတော့စိတ်ကလည်းတခြားတော့မရောက်တော့ဘူးခဏိကသမာဓိလည်းဖြစ်နေတာဒီနည်းနဲ့ဝိရသတိသမာဓိခေါ်တဲ့သမာဓိခန္ဓာသိက္ခာ၃ရပ်ဖြစ်နေတယ်ဒီခါမှာပြယုတ်ခဏကိလေသာတွေကျဲနေတာ ဒီကောင်လည်းချိန်ချိန်ပြီးတော့မှတ်နေတော့နောက်ချိန်သားကြိုက်ပါလေ။သမဇိကကမဲ့ဆိုပြက်လာတယ်။ခုနဝိရိယစတိသမာဓိဆိုတဲ့ဟာကြီးကသမဝါဒမသမစတိသမသမာဓိဆိုတာသမာဓိခန္ဓာမဲ့ခြင်းကြီးဖြစ်သွားတယ်လို့အောင်လည်းမရှိနေကြက်လာတော့သမဇိကကမဲ့ခြင်းဖြစ်လာတယ်။သမာဓိစိုက်ကြပြီးတော့တဲ့လဲတဲ့နေပြီဆိုလို့ရှိရင်ယုံနာကြောင်းကျိုးကြောင်းကျိုးစေယုံနာတရားတို့ရဲ့ အမြဲပုံဆင်းရဲပုံသူသဘောတိုက်သူဖြစ်ပုံတွေရှင်းရဆုံးနေသိလာတဲ့ဝေဒနာတွေအနောက်တစ်ချိန်ချင်းရင်းရလာတာပဲအဲဒီကမှမတိမှုဆိုတာဘာမှမရှိဘူးအလင်းရောက်တော့အမှောင်ပြောက်ဆိုတာအတိရောက်တော့မတိပြောက်တာပဲမတိတာဟုတ်လေလွဲတိတာတွေလည်းပြောက်သွားတာပဲတော့ရှင်းပလိုက်တာပဲဆရာကတော့ အဲ့ဒါမှကိဋ္တာမျိုးကြီးပြတ်ပြတ်သွားတာသီလဆရာကတော့ငကောကပြည့်စည်လာတာ၎င်းရှာကိုဣန္ဒြေထိမ့်သိနေလို့ရှိရင်ဣန္ဒြေသာဝရသီလတွေဖြစ်နေတာပါတကွာသုတ်တိဆောင်လေးတဲ့သီလတွေလည်းမပြည့်ပြည့်ဘူးဆိုလို့ရှိရင်သီလတွေလည်းအလိုလိုပြည့်စုံနေတာရှိတဲ့ခိုက်တာမှာကျွလို့စရာမရှိဘူးလေလို့ အင်္ဂလိပ်ထိမ့်သိမ့်ပြီးတော့ကျင့်လို့ရကြုံလို့ရှိရင်ရှောင်မဲဆိုရဲစေတနာလေးတွေအတိရှိပြီးတော့စေတနာသီလတွေလည်းပြည့်စုံနေတာပဲဒီခိုက်တာမှာသမဘာဇသမကမ္မဇသမအဇိဝဆိုတာအလိုလိုပြည့်စုံနေတယ်အလိုလိုပြည့်စုံနေတဲ့သီလမဲ့ခင်ကလူချိုးမှုကိလေသာတွေကိုပယ်ရှားလိုက်တာတမာတိမဲ့ခင်ကစေတသိက်နဲ့ကိလေသာတွေပယ်ရှားပြီးတော့ပညာမဲ့ခင်က ယုတ်ကိရိသာတွေပယ်ရှားပြစ်တာမဂ္ဂင်၈ပါးအထင်ကြီးကမက္ကခေါ်တယ်။အဲဒါသူတို့ဖြစ်နေတဲ့အခါမှာကိုလုံးစီတာ၃မျိုးဟာအရိယာအရိယာဆိုတာဖြူစင်တယ်ဆိုတဲ့အဓိပ္ပာယ်ရတယ်။ဆိုတော့ကဖြူစင်အချမ်းကလည်းကိရိသာတွေဖြူစင်နေတာ။မဖြူစင်အောင်တန်းကြပြီပဲလို့ဖြူစင်သွားတဲ့အခါကျတော့ ဤယတာတဲ့ဥတ္တမောဝါလို့ဖွင့်ထားတယ်ဖြစ်စီမြင့်မြတ်ဆိုတာဒါပြောတာပဲအဲ့လိုဖြစ်စီမြင့်မြတ်တဲ့အရိယာမဲ့ဖြစ်နေလို့ရှိရင်စဉ်းစားကြည့်ပေါ့စဉ်းစားကြည့်ပါလားပေါ်တိုင်းအာရုံကိုမှတ်တော့တာယာပြန်နဲ့တွေ့လည်းပဲတာယာမှုမဖြစ်တဏှာမဖြစ် မစုကလေးကဒီယောဂလမ်းကြောင်းကြီးအဲဒီလိုက်တာဟုတ်ဒါမရှိမှာပဲသတိနာဝိသိနာဝိမြတ်တော်လေးကအရိယဘုံမြတ်တော်လည်းထိုင်နေခြင်းရဆောက်လည်းရှိတယ်ဆိုမြတ်တာလေးကမြတ်တာလေးတော့ခန္ဓာကိုယ်ကိုယ်မရှိအောင်လည်းလုပ်ရလဲမရောက်အဲ့ဒါကိုမရှိမှအလေလားလမ်းစဉ်လို့ခေါ်ပါတယ်အဲဒီလမ်းကြောင်းကိုဆောက်ရောက်ဆောက်သွားလို့ရှိရင် ခုနသောသဘင်းကပြောခဲ့တဲ့ငြိမ်ကောင်းစိတ်ကောင်းငြိမ်ကောင်းအဲ့ဒီမှာတစ်ချက်ငြိမ်ကောင်းအဖြစ်အမြင့်ဆုံးပေါ်လေငြိမ်ကောင်းအဖြစ်ရောက်ဖို့ရအကြောင်းဖြစ်တာမဟုတ်လို့သူ့ကိုပฏิပဒါလို့ခေါ်ပါတယ်။ဒီကပေါင်းလိုက်တဲ့ခါကျတော့မရှိမှပฏิပဒါဆိုတာဒါပြောတာပဲ။ဒါကစာရေးကိုစာတို့ရဲ့လက်တွေ့ကောင်းဆက်ပြီးတော့ပေါ့လေ။ပြီးမှပฏิပဒါဖြစ်ပုံပါပဲ။ တနားကြီးဖြစ်သွားပါပြီဒီနေ့ဒါပဲတို့ကြအောင်စို့သာဓုသာဓုသာဓု